မနေ့ကဝတ္တဒုက္ခအကြောင်းနည်းနည်းလေးအကျယ်ဆက်ပြီးတော့ရှင်းလင်းတင်ပြသွားပါတယ်။ကြောင်းကျိုးဆက်ဆက်ပြီးတော့လေပတ်ဖြစ်နေတဲ့မကောင်းတဲ့အရာတွေတဲ့ဆင်းရဲတဲ့အရာတွေဆိုတာနည်းနည်းမှမကောင်းပါဘူး ကောင်းတယ်လို့ကောင်းပြီပဲလို့အဲ့ဒီကောင်းကိုအမကရှိရှိရဲ့အကောင်းလို့ထင်မှတ်ပြီးတော့ဒါနဲ့ပဲအချိန်ကုန်လို့ရှိရင်ပြီးသိအောင်ကောင်းလာပဲ dangerous suffering ဆိုပါလိမ့်သိလောက်အောင်လည်းကောင်းလာ fatal အဲ့ဒါကိုလူတွေကအများစုကကြိုက်နေတာ မှာတော့ပြီးတိအောင်ကောင်းသီလအောင်ကောင်းတယ်အဲဒီဝတ္တကလည်းပဲ၃မျိုးရှိပုံပေါ့ကိလေသာဝတ္တကမ္မဝတ္တဥပါကဝတ္တဆိုတာအဲဒီ၃မျိုးကြောင်းတဲ့အကျိုးဆက်ဆက်ပြီးတော့လေပတ်ဖြစ်နေတာဆင်းရဲတွေပေါ့ဆင်းရဲတွေလေပတ်ဖြစ်နေတာဘယ်မှာလေပတ်ဖြစ်နေတယ်လို့ဆိုတော့ ပါဠိလိုဆံစာရလို့ခေါ်ပါတယ်ဆံစာရဆိုတာတစ်ခုပြီးတစ်ခုပြတ်တယ်လို့မရှိဘဲနဲ့ပေါ့လေတိုးချဲ့ပြီးတော့သုံးပါနေတာပေါ့ဒီထက်ကရေကြီးကြောင်းများလို့ပေါ့အထက်ကရေတွေလာနေလို့ရှိရင်အများသာရေကြီးကြောင်းကစီးဆင်းနေတာ ထက်ကအကြာများလို့ရှိရင်ရည်စည်းကြောင်းလည်းနဲ့ကျမ်းလာတယ်။သိကိုအကြာများလို့ရှိရင်ရည်စည်းကြောင်းအသိကျမ်းလာတာ။အဲဒါတော့ခွာချပါလေ။ထက်ကကြာလာတဲ့ရည်တွေကသူစီရောကြီးတိုင်းစစ်စစ်မပြတိုးချဲ့ပြီးတော့သွားနေတယ်လို့တဲ့ဆန်စာရဆိုတာ။အဲဒါဒီပါရီလဲဆိုတော့ရုပ်တည်နာနေပါပဲ။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 ပြတ်တယ်မရှိအဲဒါကိုဆံဆာရခေါ်တာပါရုပ်နာနဲ့ပြတ်ဆက်ဆက်ကဖြစ်တာဆံဆာရဆိုတာပါဆိုဆံဆာရနဲ့တွဲလိုက်တဲ့အခါကျတော့ဆံဆာရဝတ္တဒုက္ခလို့အဲဒီအတုံးနှုံးကျမ်းဂန်များမှရှိပါတယ်ဘုရားကိုယ်တိုင်လည်းသုံးပါတယ်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 စံစားရနေတော့တိတ်မကွာတော့အောင်မိမိရဲ့တန်တန်ခေါ်ပါလားမိမိမှာစိတ်ဆန့်ပြဖြစ်နေတဲ့တိုးချက်ပြီးတော့ဖြစ်နေတဲ့ယုံနာဖြစ်စဉ်ကြီးပေါ့ယုံနာဖြစ်စဉ်ကြီးမှာပဲအဲ့ဒါဆက်ဆက်ဖြစ်တဲ့ဟာဆန်ဆန်လို့ဆိုလို့ရပါတယ်ကိုယ်တဏ္ဍာမှာလို့ဖြစ်တာပဲ အဲယုံနာဖြစ်စီရတဲ့မှာကုဏဝတ္တကလေပတ်နေတာဖြစ်စီရတာကြားတဲ့မှာပဲလေပတ်နေဖြစ်နေတာတကယ်အမှန်တရားတွေကိုသူတို့ဖြစ်တုံးဖြစ်စမ်းမှာမရှိတော့မသိတာပေါ့လေဒုက္ခိအညာဏဆိုတာပေါ့လေဒုက္ခမှာမသိအောင်နေမဟုတ်ဘူးဒုက္ခလို့ထင်တာ တို့ဖြစ်တုံးဖြစ်ဆဲမှာဒုက္ခတွေကြည့်အောင်လို့မှတ်ဖို့ဆိုရင်ဒုက္ခမှာမကြည့်တဲ့အပြင်ဒုက္ခလို့ထင်တာချမ်းသာလို့ထင်တာမြင်ရတာကောင်းတယ်ကြားရတာကောင်းတယ်နားရတာကောင်းတယ်စားရတာကောင်းတယ်ကြည့်ရတာကောင်းတယ်သိရတာကောင်းတယ်ဆိုတာအဲ့ဒါထင်တာပေါ့ဆင်းရဲကိုချမ်းသာလို့ထင်တာပေါ့ ရှင်းမှမသိတာကရိုးရိုးအပတိပါတိဝိဇ္ဇာခေါ်ပြီးတော့ချမ်းသာလို့ထင်တာကတော့မိစ္ဆာပฏิပတိဝိဇ္ဇာခေါ်ပါတယ်အမှန်မသိတာကအပฏิပတိဝိဇ္ဇာအလွယ်ကြီးသိကြတော့မိစ္ဆာပฏิပတိဝိဇ္ဇာတဲ့ဒါမှတိတ်ကလာဖုံးနေတဲ့မျက်စိဟာအရှင်းလည်းမမြင်တာလည်းရှိပါတယ် မြင်မြင်လည်းဝိုးလိုဝါဒပဲအမှားကြီးမြင်လာပါအဲ့ဒီသဘောမျိုးပါပဲဝိဇ္ဇာတိတ်္တလာတွေကထူထူထဲထဲဖုံးတာတော့အမှန်မမြင်အမှားကြီးမြင်လာတဲ့အဲ့ဒါကသိဆိုးပါလေသူကတော့အမှန်မမြင်အမြင်အလွဲကြီးလျှောက်နေပြီဆိုရင်ဒါရတောင့်တမှုဆာလုံးမှုကတော့တဏှာကတော့လာတော့တာပဲ။ ဆိုးတွေနဲ့ကျုံနေတဲ့အခါအဆိုးကြုံတော့အကောင်းညော်တာဆိုးတွေနဲ့ကျုံနေတာကဝေဒနာဒုက္ခဝေဒနာပေါ့အကောင်းညော်တာကတဏှာပေါ့ဆိုးတွေကျုံနေတဲ့ဟာရှုမှတ်ရပါလေမမတော့အဆိုးမှဒုက္ခမှမသိတော့ဆိုးကြုံနေတော့အကောင်းညော်တာပေါ့တဏှာဖြစ်တာပေါ့ ကောင်းလေးတွေတွေ့နေရပြီဆိုလို့ရှိရင်လည်းပဲအဲဒီကောင်းလက်မလွတ်ချင်ဘူးမြင်ကွင်းအလှလေးကြည့်ရလို့ရှိရင်ကိုယ်စိတ်ဝင်စားတဲ့မြင်ကွင်းလေးအလှလေးကိုမခွာကျင်တော့ဟွန်းတိုးပြီးတော့လည်းပဲအဲဒီမြင်ကွင်းအလှလေးနဲ့ပဲအဲနီးနီးဆက်ဆက်ဖြစ်ချင်တာပါ ကြားခံစားလို့ရှိရတယ်ဆိုရင်ကြားခံစားမှုလည်းမဲ့နေပြန်ဝေဒနာဖြစ်တိုင်းဖြစ်တိုင်းဘာဝေဒနာပဲဖြစ်ဖြစ်ပါလိမ့်ဒုက္ခဝေဒနာပဲဖြစ်ဖြစ်ဒုက္ခဝေဒနာပဲဖြစ်ဖြစ်ကြားဆံခံခံစားမှုပဲဖြစ်ဖြစ်ရုပ်တည်နာနေဖြစ်တဲ့အခါမှာသူကတော့ပါနေတာအဲဒါဖြစ်တော့ဖြစ်စေလေးမှမမှတ်ဘူးဆိုလို့ရှိရင်အဆိုးတွေ့တော့အကောက်ညော်တာတဏ္ဍာတဏ္ဍာ အကောင်းတွေးတော့အကောင်းလက်မလို့ရှင်လားကောင်းစရိကောင်းရှင်လားသိတော့တဲ့တာလေးတွေ့တော့အဒီသိတော့တဲ့တာလေးလက်မလို့ရှင်လားတတနာပဲအဲဒါဘာဖြစ်လို့လဲဆိုရင်အဲဒီခံစားမှုလေးဖြစ်တုံးဖြစ်ဆက်မှာကုလိုသတိပဋ္ဌာန်ကြီးနဲ့မရှုလို့ပေါ့မရှုတော့မသိအလွယ်ကြီးဆောက်ပြီးတော့ ညောတာပဲဆာလွန်တာပဲတဏှာဖြစ်တာပဲအာနေတဲ့တဏှာနေပြီးတော့အာကြီးတဲ့တဏှာဘလဝတဏှာဖြစ်တာဆွဲလန်းတာရမှကျင်းလို့နိုင်ပဲဆိုတာပေါ့လေအာကြီးရဲ့ဆွဲလန်းတဲ့တဏှာဖြစ်တယ်ငါလေးချမ်းသာမှုရာအတွက်ပေါ့လေဆိုပါရင်တိတိကျော်လည်းဖြစ်တော့တာပဲတော့ဒီအဝိဇ္ဇာတဏှာဥပါဒါဆိုတာဓမ္မဖြစ်သွားတာပဲဒီကတော့ အစွဲကြီးဖြစ်မှာတော့မိမိစိတ်ဝင်စားတဲ့အာယုံရဖို့ရန်ခြံရစီရတော့မှာပဲပြောဆိုရတော့မှာပဲလောကရတော့မှာပဲအလုပ်တွေဖြစ်လာပြီမတရားမှုတွေပါလာလို့ရှိရင်အကုသလကံပါတွေပေါ့မတန်ရှင်းတဲ့ကိုလို့စီတာအပြုမှုတွေပေါ့ဆိုးရွရနိုင်တဲ့ကိုလို့စီတာအပြုမှုတွေဖြစ်လာပြီ။ စိတ်ထားလေးကနေရာကျလို့နည်းနည်းလေးတော့တန်ရှင်းတဲ့ကုသိုလ်စိတ်လေးတော့ဖြစ်ပါတယ်။ကောင်းတဲ့ကုလစိတ်ဓာတ်အပြုဝလေးတွေဖြစ်တယ်။အဲဒါဒီကာမကြီးဖြစ်လာတော့ဒါပါအကြောင်းပြုလဲဆိုတော့ခုနကိရိစာဝတ္တ၃ပါးအကြောင်းပြုတာပေါ့။ကံရောက်ပြီဆိုလို့ရှိရင်အကျိုးပေးနိုင်လောက်တဲ့ စွန့်ရတ္တိတွေဒီမှာအပြုအမူတွေမှာရှိပြီဆိုရင်တော့ဥပကဝတ္တဆိုတာဟောလေဒါရှိသွားပြီအဲ့ဒါကြီးကတမန်ပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်နေ့စဉ်အိပ်ပျော်နေတဲ့အချိန်လေးတော့ဝိသက်တာတွေကျန်တဲ့အချိန်တွေမှာတော့ဝိဇ္ဇတနာဥပါဒံကောင်းကံဆိုးကံနဲ့သူတို့ရဲ့အစွမ်းတတ္တိလေးဟောလေအဲ့ဒါလေးကနောက်အကျိုးပေးဖို့ရအတွက်အစဉ်အဆက်ဖြစ်နေတာပါ အဲဒါလုံနာနှစ်ပါးစီးကြောင်းကြီးလို့ထင်းနေတဲ့သံစာရာထဲမှာပေါ့လေမိမိရဲ့တန်တာမှာပေါ့လေအဲဒါကြီးလက်ပတ်ဖြစ်နေတာအဲဒီလိုလက်ပတ်ပြီးတော့ဖြစ်နေတဲ့အကောင်းတွေကမရှိပါဘူးကောင်းတယ်လို့ကောင်းမှာလို့ပြည်စီရင်ကောင်းတိလောက်ကောင်းဆိုတော့ဒါတော့မကောင်းတဲ့ဟာတွေပါပဲအကုန်လုံးဒုက္ခတွေကြီးပဲတော့မှာ အဲ့တော့လူတွေမှာဆိုလို့ရှိရင်ဒုက္ခတွေနဲ့အချိန်ကုန်ရတာပဲများပါလေဒုက္ခတွေရွက်ပိုးပြီးတော့ထားရတယ်လို့တော်တော်နဲ့မချနိုင်ဘူးညာအိပ်ပြောတဲ့အချိန်လေးပဲနည်းနည်းလေးတက်တာရပါတယ်ကျန်တဲ့အချိန်တွေမှာတော့ဝန်တော့ဝန်မိုးကြီးလိုဖြစ်နေတော့ပါပဲအဲ့ဒါလေးစဉ်းစားမိဖို့လိုပါတယ်နေ့စဉ် ကိုယ်လိုတိဋ္ဌာတရားမရှိတဲ့ပုဂ္ဂိုလ်တွေမှာတော့ကိလေသာဥဒ္ဒကာမဥဒ္ဒဥပကဥဒ္ဒကတော့အမြဲတမ်းလေပတ်ပြီးတော့သွားနေတာပဲကျွန်တော်ဆင်းရဲတွေပဲလေပတ်ပြီးတော့သွားနေတာပါချမ်းသာဆိုတာတကယ်ချမ်းသာဆိုတာမရှိပါဘူးဝိဇ္ဇတနာဥပါဒဟမ်သုံးဖြာကိလေဝဆိုတာပါ ကိလေသာတွေကအရေးကြီးဆုံးအမှန်တရားကိုဒုက္ခသစ္စာမသိဒုက္ခဖြစ်သောအမှန်တရားမသိဒုက္ခငြိမ်းရာချမ်းသာအမှန်တရားမသိဒုက္ခငြိမ်းရာသို့ရာကြောင်းကြင်ကောင်းကြင်မြတ်ကိုလည်းမသိပါဘူးတိပယ်စိုက်ပွားဆိုတာသိစရာမသိပယ်စရာမပယ်ပယ်ဖို့ရမသိအင်းကြီးတဲ့စီစိုက်ဖို့ရတဲ့စိုက်စရာလည်းမသိ အဲ့ဒီရောက်ကြောင်းဟာလည်းမသိပါသိတာမသိတာလည်းသိတာရိုးရိုးမသိတာလည်းမဟုတ်ဘူးပြောင်းပြန်လည်းသိတယ်ဒီချမ်းသာစွာကြည့်တွေ့ရတဲ့ရှိရတွေကိုချမ်းသာလို့ထင်တာညီလိုကောင်းကြားလိုကောင်းနားလိုစားလိုထိလိုကောင်းအကုန်လုံးအကောင်းကြီးထင်တာပြုံးမြန်ပေါ့လေအဝိဇ္ဇာနှစ်ထပ်နှစ်ထပ်ဖြစ်သွားတယ်ရှိရကိုရှိရမှမသိတာနဲ့ ချမ်းသာလို့ထင်လားဆင်းရဲဖြစ်ကြောင်းကအရင်ကတော့သူရဲ့ဒီစာတဏှာပေါ့သူရဲ့အချာရာတွေကအဝိဇ္ဇာဥပါဒာတွေပေါ့ဒိဋ္ဌိပါဒာတွေပေါ့ဆင်းရဲဖြစ်ကြောင်းကိုဆင်းရဲဖြစ်ကြောင်းကမသိတာဆင်းရဲဖြစ်ကောင်ချမ်းသာဖြစ်ကြောင်းပဲလို့ပြောမြန်သိတာဒါလည်းအဝိဇ္ဇာနှစ်ထပ်ပါတယ် ယထဆိုတော့နှစ်ချိန်မဟုတ်ပါဘူးထက်ကတကဖြစ်နေရတယ်ဒီကရှင်ကြီးရာဤကြတဲ့အဝိဇ္ဇသုခပေါ့လေအဝိဇ္ဇသုခကိုသုခမှမသိတာတကယ်ချမ်းသာမှမသိတာချမ်းသာမှမသိတဲ့အပြင်အတေကြီးတည်သွားတာပဲဆိုတာပေါ့လေဘဝကြီးထမဖြစ်ရတော့ဘူးကိုယ်မြင်ရတဲ့ဟာကြီးကြားနေရတဲ့ဟာကြီးမကြား ရရတော့ဘူးကိုချစ်ခင်တယ်မိမိသားစုလည်းမတွေ့ရသူတို့အတန်လေးတွေလည်းမကြားရတော့ဘူးအနံကောင်းလေးတွေမရှိတော့ဘူးအရသာကောင်းတွေမစားတော့ဘူးအထီးတွေလည်းမရှိတော့ဘူးစိတ်ကူးတွေလည်းမရှိတော့ဘူးဆိုတာပေါ့လေနောက်ဆုံးအတေကြီးတည်သွားတာပဲဆိုတော့ကြောက်သွားတယ်နေပါဦးအဲ့ဒါတော့ကြောင်းညာယူတာပေါ့လေအဲ့ဒီချမ်းသာရဖို့ရအဝိဓိတာစုခရဖို့ရအတွက် ခုအားထုတ်နေတာလည်းပဲလမ်းမှမှမသိတာပေါ့ချမ်းသာစိတ်ရဖို့ရအတွက်လမ်းမှမှမသိတာလမ်းမှမှမသိတဲ့အပြင်အတေကြီးတောင်ဒီလမ်းသွားနေကြတာပဲဒီတရားကြီးအားထုတ်တာပဲဆိုတော့ပြောင်းမြန်သိတာသစ္စာလေးပါးထဲမှာတစ်ခုတစ်ခုမှာဆိုလို့ရှိရင်အဝိဇ္ဇာကနှမျိုးနှမျိုးဖြစ်သွားတဲ့ဓမ္မအမှန်တိုင်းမသိအမှားသိ မှန်တိုင်းပြီအဖားသိဆိုတာပေါ့လေအဲတော့လေးမျိုးကိုနှင်းနဲ့မြှောက်လိုက်တဲ့အခါကျတော့ရှိဖြစ်သွားတယ်အဝိဇ္ဇာဘုံဒီတော့အဝိဇ္ဇာတွေဖြစ်မှာတော့မသိလို့တွေ့ဆိုတာပေါ့လေအဆိုးတွေကိုအကောင့်ထင်ပြီးတော့ ကာယတုံးတာတော့ကုံတာတွေမြင်ကြနာစတိကျင်တော့တဏှာတွေပြည့်လာတော့အဲ့ဒါတွေတွေ့ပြီဆိုလို့ရှိရင်ပို့ပြီးတော့အာကောင်းတဲ့တဏှာတွေပေါ့လေကာယဆွဲလမ်းမှုတွေဖြစ်လာဇီဝအတ္တပြီးတော့အယူအယူလည်းပဲအမြင်လည်းပဲဆွဲမှတော့အဲဆွဲလမ်းတော့လေဒါဓမ္မဒါဆိုတာပေါ့လေငါအတ္တလေးပဲဆိုတာပေါ့လေ ယူဝတာလေးပဲဆိုတော့ဆွဲလမ်းမှုတွေအားကောင်းတာပေါ့အဲ့ဒါကြီးအားကောင်းမှတော့ကိုယ်နဲ့နှုတ်စိတ်နဲ့စိတ်ထားလည်းမထိတ်နိုင်တော့ဘူးနောက်ပိုင်းရံကောင်းမှုတွေဖြစ်လာတော့တာကိုယ်မူရတယ်ဖောက်ပြန်နှုတ်မူရတယ်ဖောက်ပြန်စိတ်နဲ့စိတ်ထားတွေလည်းဖောက်ပြန်မတမ်းရှင်းနေအကုသိုလ်တွေဖြစ်ကုန်တာအဲဒီအကုသိုလ်တွေဖြစ်ပြီးတော့ ပြီးပြီးပြောပြောမဟုတ်ဘူးအဲ့ဒါကြီးကမကောင်းကျိုးတွေရတာပါတည်တည်ရမှဲ့ပြီးတော့ကြွေကြတော်လို့ရှိရင်ပြီးပြီးပြောပြောမဟုတ်ဘူးသူ့စီထဲမှာသူ့လိုအပင်အတီးမျိုးအဲ့ဒီအတီးမျိုးကိုတီးလိုက်တဲ့အပင်မျိုးဖြစ်အောင်မျိုးချန်ထားခဲ့တာအဲ့ဒီသဘောမျိုးပဲမကောင်းတဲ့အပြုအမူတွေက ပြီးပြီးပြောက်ပြောက်မဟုတ်ဖဲနဲ့မကောင်းကျိုးတွေပေးဖို့ရာအတွက်တတ္တိတွေမြုပ်နှံထားခဲ့တာတခါကြားရမှာတော့ကောင်းတဲ့ကုဏ္ဏစိတ်ဓာတ်အပြုအမူလေးတွေတော့ဖြစ်ပါလားဒါလည်းပဲနည်းနည်းပါပါပါအဲ့ဒါကြီးကောင်းကျိုးရတာပါကောင်းကျိုးရလဲကောင်းကျိုးတွေကနည်းနည်းလေးပါပဲလူဖြစ်ရတာမသက်တာပါဘဝကြီးရ ပေါ်ရတော့လေဒီလိုလည်းပဲခြေနောက်ကြတာပါများတာပါပဲဆိုတော့ဒီတော့ကိလေသာကိလေသာကိုလည်လို့ရှိရင်ကာမကိုလည်းလည်တာပဲကာမကိုလည်လို့ရှိရင်ဥပါကကိုလည်းလည်တာပဲဝိပါကကိုဖြစ်ပြီးဆိုလို့ရှိရင်ဘဝတွေရလာတော့အဲ့ဒီဘဝတွေမှာအဝိဇ္ဇာနဲ့တဏှာက ဓက္ခကပါလာတယ်ဒီမှာဘောဓိဖြစ်တိုင်းအဲ့ဒီဓက္ခအကြောင်းပြုပြီးတော့တခါညာကြလားစာတိယတိယတာဒီပုံမှာဩဇာတနာဥပါဒဆိုရဖြစ်ပြရောသူ့အကြောင်းပြုတော့ကံတွေရောက်ပြန်ရောကံတွေရမှတခါဒီဘောဓိသွားပြန်ရောအဲ့ဒါလိုနဲ့ပဲစင်စမပြပါလိယုံနာဖြစ်ရှင်ကြီးမှာကျိုးသုံးပါလဲပြီးတော့ ဆင်းရဲကြီးကြီးရဲ့မြတ်စွာဘုရားဟောထားပါတယ်တတိပဋ္ဌာန်လုပ်ငန်းစဉ်တရားနဲ့မရင်းနှီးတဲ့အများစုပုဂ္ဂိုလ်တွေဟာကိစ္စဝတ္တကမ္မဝတ္တဥပက္ခဝတ္တဆိုတာပါလေမြဲတာလေပါပြီးတော့ဖြစ်နေတာပါပဲဟွန်းဒါတော့သိကြတယ် ကိစ္စဝတ္တကမပြတ်တော့ကမ္မဝတ္တလည်းမပြတ်ဘူးကမ္မဝတ္တမပြတ်ဘူးဆိုလို့ရှိရင်အကျိုးပေးကလာတော့မှာပဲဥပကဝတ္တလည်းမပြတ်ဘူးဥပကဝတ္တဆက်ပြောင်းပြီဆိုလို့ရှိရင်အဝိဇ္ဇာတဲ့တဏမျိုးကပါသွားတော့ကိလေသာဝတ္တဖြစ်ပြန်ကိလေသာဝကမ္မဥပကဝတ္တဒီလိုနဲ့ပဲဝတ္တဆိုတဲ့အတိုင်းချက်လွတ်လည်ပြီးတော့ဟာဆေဒုက္ခတွေဖြစ်နေတာပါ ကိလေမပြတ်ကံကဆက်ဝိပ္ပမကင်းပြတ်ဆိုတာပါလေကိလေဝပြတ်ကံမဆက်ဝိပ္ပကင်းပြတ်မှာတဲ့ကိလေသာဝပြတ်သွားလို့ချင်းစံသမျိုးလည်းအလိုလိုပြတ်တော့တာပဲအလင်းရောက်လာပြီဆိုလို့ရှိရင်အမောင်တမင်ဖြောက်ဖို့မလိုတော့အလင်းရောက်တာနဲ့ပဲအမောင်ပြောက်သွားတာပဲဒီမှာဒီတော့ဒီဟိုသုံးပါးထဲမှာ အရေးပါဆုံးက ဒီသာဝတ္တကအရေးပါဆုံးပဲသူ့ဖြုတ်လိုက်လို့ရှိရင်ဇံဝတ္တနှစ်ပါးလည်းပဲအလိုလိုဖြုတ်ပြီးသားဖြစ်သွားပါတယ်ဒါတော့သိကြတယ်မနေ့ကဥပမာလေးပေးသွားတယ်လူမအစိတ်ပိုင်းအမျိုးမျိုးတွေရှိတယ်ကျန်တဲ့အသက်နဲ့မနည်းတဲ့အစိတ်ပိုင်းတွေပေါ့လေတချောင်းလေးတွေဖြစ်ဖြစ်လက်တစ်ဖက်ဖြစ်ဖြစ် ခြေချောင်းလေးတွေဖြစ်ခြေတစ်ဘက်ဖြစ်ဖြစ်ပေါ့လေပြုတ်သွားပြီမဲ့နာယောတွေပါကြီးကျိုးသွားပြီမဲ့လို့အရေးပါတဲ့ကိရိယာတွေမရှိသေးဘူးဆိုရင်မသေးဘူးအထူးသဖြင့်ခေါင်းပိုင်းရှိနေသေးလို့ရှိရင်အုံနောက်တွေကောင်းနေရင်မသေးသေးဘူးအဲခေါင်းပိုင်းကြီးကြိုက်သွားပြီခေါင်းပိုင်းပြတ်ပြီဆိုလို့ရှိရင်တော့ကျန်တဲ့ဟာတွေတရားလုပ်ဖို့မလိုတော့ဘူး ကုန်းဖြတ်လိုက်တာနဲ့အလိုလိုပဲတခါလေးပြတ်တာ။ချမ်းတဲ့ဟာတွေလည်းပြီးသွားတာပဲတမ။ဒီတော့ဝိဇ္ဇာဟာဘဝရဲ့ဥခေါင်းတစ်ဖွဲ့ဖြစ်တယ်လို့မြတ်စွာဘုရားဟောတော်ပါတယ်။ဟွန်း။သစ္စာလေးပါးမသိဘူးဆိုလို့ရှိရင်အဝိဇ္ဇာကခေါင်းထောင်ထနေတာသူကအလေလုံးသူကခြေလဲနေရပါ။ဒီတော့သစ္စာလေးပါးကိုသူ့ဉာဏ်နဲ့သူဘောလိ ကြည့်တင်တာကြည့်ပဲတင်တာပဲစိုက်တင်တာစိုက်ပွားတင်တာကိုလုံလောက်ပွားပြီးပြီဆိုလို့ရှိရင်သစ္စာ၄ပါးကိုအမှန်တရားကိုသိသွားတော့မတိအဝိဇ္ဇာတိမအဝိဇ္ဇာတခါပြက်ကုန်မရှိတော့သူမရှိတော့သူ့အကြောင်းပြုပြီးတော့ကာမဝဋ္ဌလည်းမလာတော့ကာမဝဋ္ဌဆိုတာလည်းပဲအဲဥပကဝဋ္ဌဆိုတော့ကာမဝဋ္ဌဖြစ်မှာဥပကဝဋ္ဌဖြစ်တာကာမဝဖြစ်တော့ဥပကဝဋ္ဌလည်းဖြစ်တော့ ဒီနည်းနဲ့ပဲကိရိသာဝတ္တကာမဝတ္တဥပကဝတ္တပေါ့လေအဝိဇ္ဇာကိရိသာဝဖြုတ်လိုက်တာနဲ့ပဲဉာဏ်နဲ့ဟာဒီအလိုလိုဖြုတ်သွားတာတဲ့ဘယ်လောက်ကောင်းသလဲဒုက္ခကိုဒုက္ခမှမကြည့်တာสุขะလို့ထင်မှတ်တာ ရှင်ရဲ့စိတ်ကိုရှင်ရမှမသိတာချမ်းသာလို့ထင်မှတ်တာတော်တော်ဆိုးရည်ဟာဒီကိုရီးယားဒုက္ခသစ္စာတွေကသူဖြစ်တုံးဖြစ်ဆဲလေးကိုပေါ့လေအခုလိုသတိပဋ္ဌာန်ကြီးနဲ့လိုက်ရှုမှရတာခုမြေကျခဏမှာဆိုလို့ရှိရင်ဟမ်မျက်စိမြင်ရ မျက်စိဆိုတော့မျက်စိအကြည့်တတ်မြင်ရတဲ့အဆင်းရောင်မျက်စိမြင်ရယုတ်ကနှစ်ဖြာဆိုတော့ဒါယုတ်ကတိယုတ်တုကတိစာဖြစ်တဲ့တရားနှစ်ပါးပဲမြင်တွေ့ခံစားနာငါသုံးပြာဆိုတော့မြင်သိတဲ့သဘော မြင်တွေ့တဲ့သဘောမြင်ခံစားတဲ့သဘောရှုခွက်အနေနဲ့အထင်ရှားတာဒီသုံးမျိုးပဲရှိတယ်ရှုစရာဒါကုန်ပြီဒီစက္ကလာမှာ ။မျက်စိနဲ့အစဉ်ရှုစရာရုပ်ကုန်ပြီ။ဒီကြည့်တာမြင်တွေ့တာမြင်ခံစားတာနားတာရှုစရာကုန်ပြီ။တိတဲ့ပို့ပြီးတော့မလို့ဒါအကုန်လုံးရဆောင်ရဟောတာပါလေ။မြင်တွေ့ခံစားနာကသုံးဖြာတဲ့။မြင်စဉ်တွေ့ရဒုက္ခသစ္စာမြင်လုံးခါမှာတွေ့ရတဲ့ရုပ်ဒုက္ခသစ္စာထိုက်တဲ့နာဒုက္ခသစ္စာထိုက်တဲ့တရားတွေ။ တွဲပြီးတော့သွားနေတာဘယ်ခါမှလဲမြင်တော့ဒီစိတ်ကာလဒီစိတ်ကာလမှာယုတ်တုကတိသတ္တရဲ့နတုကတိသတ္တတရားတွေသူတို့ဖြစ်တုံးဆွေဆက်မှာမှတ်ရယုတ်တုကတိသမလည်းမသိဘူးနတုကတိသမလည်းမသိဘူးမသိတဲ့အပြင်ကအလွဲကြီးအမှားကြီးပြီးတော့တာပဲဟွန်း အဲ့ဒါကိုအပေါင်းလိုက်ကြည့်လိုက်မြင်တယ်မြင်တယ်လို့မှတ်ပါများရင်ဘုရားတတိသမာဓိတွေအားကောင်းပြီးတော့ချိန်သားကြိုက်လာတဲ့အခါတခါတခါမှမျက်စိအပေါ်မှာရောက်သွားရင်အင်းအဆင့်တင်တယ်တော့မျက်စိကကြည့်တယ်မြင်ကြည့်တဲ့စိတ်နဲ့အဆင့်နဲ့ဆုံစည်းတဲ့ဆုံစည်းအောင်ပြုလုပ်ပြုလုပ်ပေးတဲ့တရားလေးမြင်ရတဲ့အစာတွေပေါ့လေအဆင့်ကိုမြင်ရတယ် မျက်စိတွေမှာတိုက်တိုက်တိုက်ခိုက်ပြီးတော့ပေါ်တယ်မြင်သိသွားတယ်မြင်တွေ့သွားတယ်မြင်ရတာကြည့်ရတာကောင်းတယ်မကောင်းဘူးစသည်ပေါ့လေမြင်စေကာလမှာဒုက္ခသစ္စာထိုက်တဲ့တရားတစ်ခုကိုကြည့်သွားလို့ရှိရင်ဒါဒုက္ခဉာဏ်ခေါ်တယ်ဒုက္ခသစ္စာကြည့်သွားတာဒုက္ခသစ္စာပေါ်မှာအတိညာဖြစ်သွားတာတဲ့ဒါဒုက္ခသစ္စာကြည့်တယ်ခေါ်တာပဲ မသိရင်နောက်ပိုင်းကကမ္မဝတ္တဥပကဝတ္တတွေလာမယ်။ဟောကြည့်တော့ကမ္မဝတ္တလည်းမရှိဥပကဝတ္တလည်းမရှိတော့မှန်သိသွားပြီကိုဓမ္မ။ဟမ်။အာဟုသူလည်းဖြစ်ဘူး။ဘောဖြစ်စီတတ်တဲ့ရိုးရိုးဝတ္တလက်ကြည့်တာကုသိုလ်လည်းဖြစ်ဘူး။ဘာကုသိုလ်ကြီးဖြစ်နေလဲဆိုတော့အဲဒီကိလေသာဝတ်ကိုမမှီတဲ့ကိလေသာဝတ်မှလွတ်နေတဲ့ ဝိဒဆိုတာပေါ့လေဒီဝိဒကိုအမိပြုပြီးတော့ဖြစ်နေတဲ့ဘာဝနာကုသိုလ်စိတ်တွေဖြစ်နေတာပဲအဲ့ဒါကဘဝအချိုးမပြေဘူးသူကတော့ဘဝစီးရဲတွေကလွတ်မြောက်တယ်သူကမိမိမိချင်းချစ်ချင်းပေါ်လေအရှိအဟုန်နဲ့သိပ္ပံနီးရမိစေကာလမရှိတဲ့ယုံနာတရားတွေမိအောင် ရှုံမိငုံမိအောင်ပေါ့လေမမှတ်ဘူးဆိုလို့ရှိရင်တော့ဟွန်းမြင်လေးမှလည်းမပြီးဘူးကြည့်ဆက်ပြီးတော့မြင်ရတဲ့မြင်ကွင်းကြီးရှောက်စဉ်းစားကုန်ရတာလေမြင်ရတဲ့ဟာလေးအလှပဲဆိုတော့ကိုယ့်ကိုယ်လည်းပဲထင်ထင်တာပဲဒီမှာဆန့်ကျင်ဘက်ကြီးလည်းထင်တာအလှပဲဆိုတော့ သူတော့လည်းမရသေးဘူးသူရဲ့အစိတ်ပိုင်းတွေပေါ့လေဇာကပြစ်စာရဲ့အကုန်လုံးလျှောက်ကြည့်တော့ဗာလေးကစားတယ်ဘာဘာကြည့်ကောင်းလဲတပိုးလေးကဘလို့ပါလေးကဘလို့စသည်ဆုံးကုန်လာတယ်ဒီလိုတွေပွားကုန်လာတယ်မှာဟွန်းဒီလိုမျိုးလက်ရောမှတ်တော့အဲ့ဒီခိုက်တော်မှာရှိနေတဲ့ကိုယ်မှာရှိနေတဲ့ဒုက္ခသစ္စာတိုက်တဲ့တရားတွေမသိတော့အတုံးလိုက်အကျက်လိုက်ຢာကဖြစ်เสียရည်ခြုံပြီးတော့ယူလိုက်တယ် မခွာသေးဘူးလားအဲ့ဒီပေါ်နေပြီအဲ့ဒီပေါ်ကြည့်နေလို့ရှိရင်စိတ်စိတ်စိတ်စိတ်ပေါ်လေရာဂတွေကလည်းပြီးရလာတာပဲဟွန်းမမောတဲ့စိတ်တွေလည်းဖြစ်လာမှာပဲအဲ့တော့ဒီအာယုံလေးနဲ့နီးအောင်ရအောင်လည်းကြိုးစားတော့တာပါပဲမတရားတာတွေပါသွားလို့ရှိရင်အကုသိုလ်တွေဖြစ်တာပါဟွန်းအဲ့လိုသွားနေတာပဲတော့အခုမြင်ရင်မြင်လည်းငင်းမှတ်တော့ ဉာဏ်မှာပဲတန့်သွားတယ်။ပြင်တိတာမြင်တွေ့တာမြင်ခံစားတာပေါ့လေအဲ့ဒီမှာပဲတန့်သွားတယ်။ရှိမဆက်တော့ဘူး။အလားလေးပဲ။အဲဘာဒီဘာဒီအကြည့်လို့ကောင်းလိုက်တာစသည်မစင်စားတော့ဘူး။ဉာဏ်ဟာရက်ရက်တပြီးတော့မှအမတ်တွေရဲ့ဆက်သွားတော့တာပါပဲ။အဲအမတ်တွေဆက်သွားပြီဆိုလို့ရှိရင်ဒီစေခါကမှာဆောစောပိုင်းပြောခဲ့တဲ့အတိုင်း ရုပ်စီရောက်သောရုပ်ပိုင်းခြားသည့်နာစီရောက်သောနာပိုင်းခြားသည့်အကြောင်းရုပ်တွေတရားကြည့်မှရောက်သွားလို့ရှိရင်ကြောင်းရုပ်တရားတွေသိပါအကျိုးမြင်တဲ့စိတ်တွေလည်းသိပါလိမ့်တော့မှာအကြောင်းနဲ့အကျိုးနဲ့ဆက်ဆက်ပြီးတော့သိတော့တာပါတော့မှာအဲလိုသိတွေရှိသွားပြီဆိုလို့ရှိရင်အတိရောက်တော့မတိပြောက်တာပေါ့အတိဝင်လာတာနဲ့မတိရတဲ့ခါကျ ဖြစ်ခွင့်မရတော့သူကကင်းသွားတာပဲရှေ့မဆက်တော့မတိလို့တွေ့တာလည်းမရှိဘူးဆွဲတာလည်းမရှိတော့ဟွန်းအတွေ့အဆဲလည်းမရှိတော့ဘူးဆိုတော့ဒီအာယုံရောက်ဖို့ရအတွက်တရားတော်မတရားတာတွေဒါတွေလည်းမရှိတော့အဲ့ဒီကာမတွေကိုရောက်ဖို့ဆိုလို့ရှိရင်လည်းပဲဘဝတိဆိုတာလည်းအဲ့ဒီမှာပြတ်သွားတာပါပဲဒီနည်းနဲ့ပဲဝိဇ္ဇာတနာဥပါဒံဆိုတာပေါ့လေအဲ ကိလေသာကိုပြတ်တယ်ဆိုတော့ကိလေသာကိုပြတ်လို့ရှိရင်ကာမဂုဏ်တွေပြဥပါကောင်တွေပြတ်တယ်ဆိုတာဒါပြောတာပဲကိုယ်တော်ကလည်းပဲဒီလိုအာယုန်နဲ့မြင်ခဲ့တာပဲလေဒါမှမဟုတ်တတိပဋ္ဌာန်အမှတ်ကမပါတော့ကောက်ကံဆုံးကံတွေပဲဆက်ပြီးပြီးတော့ဥပကာကိုဆိုတာလဲနေတာပဲဥဒ္ဓမမှတ်လိုက်တဲ့အခါကျတော့အတိထဲ့တော့ အတိထက်ခဲ့တဲ့ခါကျတော့မတိရစဖြော့သွားတယ်အမှန်တိုင်းတိဆိုတော့အလွဲတိလည်းမရှိတော့အလွဲတိအလွဲတိကြည့်နေတော့ဒုက္ခတွေကိုဒုက္ခလို့မြင်မယ်အကောင့်ထင်ပြီးတော့သာယာဆာလောင်တာပေါ့အဲဒါကြီးဆွဲလန်းတာပေါ့မှန်တိသွားပြီဆိုလို့ရှိရင်ဆာလောင်တာလည်းမရှိဆွဲလန်းတာလည်းမရှိကျုံနဲ့ကြောင်းကျုံရလို့ကြည့်နေပြီဆိုတော့ကတော့ ဇီဝတာဆိုရင်အတ္တဆိုရင်လည်းမရှိပရမတ္တဆိုရင်လည်းမရှိနောက်အဲ့ဒါလေးမြင်ပြီးတော့ပြောက်ဆိုတော့ဗောလေမမြင်တာလေးရောပြောက်ပြောက်ပြီးတော့သွားတယ်ဒီတော့ဆင်းရတာတွေရောတဘာဝတရားတွေရှိတဲ့ခါလေးရည်စည်းကြောင်းကိုသွားနေတာကိုနောက်ပိုင်းအလိုလိုသိလာမယ်အတ္တမရှိဘူးဆိုတာဗောလေမြဲနေတဲ့အတ္တကောင်းစားချမ်းသာတဲ့အတ္တမရှိဘူးဆိုတာလည်းသိရှင်းလာမယ်တော့ ဒီလိုဝဒနာဉာဏ်ကြီးကလည်းတက်ဖြစ်လာတာပဲအဲ့ဒီကကြောင့်လို့ချင်းတိတ်ပျော်စရာကောင်းတာသဘာဝတက်တက်ကိုမြင်လာမှာပဲဒီကကြောင့်အဲ့လိုအခြေအနေရောက်ဆိုပြီးတော့ရှုနေရတာပါပဲအဲ့လိုအခြေအနေမရောက်ခင်တော့ကိုယ်မှာကဥပဒနာလမ်းကြောင်းလက်ကျလမ်းကြောင်းပေါ့လေအဲဒီပွားထားတာမဟုတ်တော့ ခုနကတိတာကိုကမ္မဥပက္ခဥကလဲနေတာအဲလိုလဲပြီးလဲပပြီးတော့ဖြစ်နေရတာဟာမဂ္ဂင်7ပါးခြင်းခြင်းတရားမပွားလို့ဆိုတာပေါ့လေမဂ္ဂင်လမ်းကြောင်းဖြောင်းရောက်မလျှောက်လို့ဆိုတာပေါ့လေဒီမှာသွားပြီးတော့ကောက်ချက်ချလို့ရတယ်။တော့ရှိဖြာမဲ့ကမပွားလေဝိစိအမြဲဆက်တယ် လက်ကြီးရှိပါအကျင့်တရားမပွားလို့ရှိရင်အယုသုံးပါးအမြဲတမ်းဆစ်ဆက်ဖြစ်နေတာရှိပြလို့ကပွားများလေဝတ်ရှင်အမြဲပြတ်တယ်အဲဒီမှာပညာမဲ့ခင်ကပါလာတော့ဒုက္ခသစ္စာကိုအမှန်တိုင်းသိပြီးသွားတော့မသိဘူးအဝိဇ္ဇာသိမှအဝိဇ္ဇာကောင်းပြတ်နေတာပဲတော့အဲသူပြတ်တယ်ဆိုလို့ရှိရင်ဉာဏ်နဲ့ ကမ္မဥပါကကိုလည်းမဆက်ဆက်တော့ဘူးနောက်ရှိဖြာမဲ့ခင်ပွားများလေဝစီအမြဲပြတဲ့အဲဒီဆိုတာဆိုအဲဒါစပ်ပုံပြတ်ပုံလေးတော့နောက်နေ့ချမှအဲဆက်ဆောက်ပါလိလုပ်ငန်းရှင်တွေဆက်ဆောက်ပြီးတော့ပြောပါအောင်မယ်ဒါလေးကလည်းလေးနဲ့တည်းကတော့ဒါလေးထက်ကတည်းကပြောပြီးမှနားလည်ပါလေဒီလေးတော့တဏှာကြီးပြည့်တော့ဒါပဲတွေ့ကြအောင်ဆိုသာဓု